ဒီနေ့2023ခုနှစ်ဧပြီလ28ရက်တောက်ကြနေညနေပိုင်းဘာနာချိန်သဘောတရားရပိုင်း328ညနေပိုင်းသဘောတရားရပိုင်းနဲ့တောက်ချကျင်လာမြတ်တံပိုင်း59စာနာပစ္စယပိုင်း3ဆက်လက်သင်ကြားပို့ချပါမယ်ဇာနာပစ္စယပါဠိတော်လေးလည်းကြည်ထားနော် ဇာနာပစ္စယောဆိုရင်ဘုန်းကြီးတို့ပစ္စယနေတာတော့တော်တော်များများရတာတော့အဲ့ဒါတော့အကျဉ်းနည်းနဲ့ဟောတာသဘောပဲနော်အဲဒီပေါ်ကဒါလေးကဟောဒီမှာဇာနာပစ္စယောကိုအောင်လုံးမှားနေဇာနာအတော့တဝေထိုးကြဇာနာပစ္စယောဇာနာပါတော့လည်းထည့်ရမယ်တဝေထိုးလည်းထည့်ရမယ်နော်အဲဒီဇာနာပစ္စယောဒီတိုင်းမှာ ဒီဇာနပစ္စည်းရောအကျဉ်းချုပ်အနေနဲ့ပစ္စနေရတာကြအကျဉ်းအနေနဲ့ဟောတယ်လို့ပဲပြောရမှာပေါ့နော်ဇာနင်္ဂာနီဇာနင်ဆိုဝိတဝိစာရပိတိဝေနာဧကကရာဒါတွေပြောတာဟုတ်နော်အပေါ်မှာဆရာအသေးလေးရှိတယ်အဲ့ဒါနဲ့တွေ့ကြည့်ပေါ့ဒါကတော့အကျယ်အတွက်ဟောတာอืม ဒီဇာသိလေးနဲ့ဒီအဲဒါနဲ့ဒီပါဠိတော်ကဒီဇာလေးအသေးလေးတွေ့ရေးထားတော့ဒါလေးနှစ်ခုရှင်းကြည့်ပြီးတော့ဘုန်းကြီးတို့မှတ်သားထားဇာနေဆိုဝိတ္တဝိသဒပိတိဝေရဏဧကဂရာဇာနေတေကို၅ပါးဒါနဲ့ဘုန်းကြီးတို့တော်တော်များများသိထားတာိုးရူပဒရာဆေအရူပဒရာစိတ်ဒီတရားတွေပဲဒီဆိုင်ကလေးတွေရှိတယ်လို့ထင်တော့မဟုတ်ပါဘူး ဝိတက်ဆိုတဲ့သဘောများလိုက်ကြည့်ဝိတက်ရှင်တဲ့စိတ်နဲ့လိုက်ကြည့်ဒုပိဇောဝိညာဉ်30ကျင်းတဲ့ကာမစိတ်44ပါပရမဆံဒီမှာအများကြီးအကုသိုလ်တွေအကုန်လုံးလောက်ရှိဝိสารလည်းအကုသိုလ်တရားတွေပီတိလည်းအကုသိုလ်တရားတွေရှိပါနေတော့ဝိညာဉ်ကကဒါတွေလည်းအကုန်လုံးရှင်းနိုင်တယ်။ဒီတော့ဒီဝိတ္တဝိสารပီတိဝိညာဉ်ဧကဂရဆိုဇာနင်တေဝ၅ပါးက ဘယ်ဟိုသွားကျေစုပြုလဲဒီဇာနင်တရားတွေကစေတသိက်တရားလေးတွေပေါ့ဒီစေတသိက်တရားတွေကသူ့ကြတတ်တတ်မှမဖြစ်တော့သူနဲ့အတူစေတသိက်တွေဖြစ်တယ်ဟောဒွေဝိဇ္ဇောဉ္ဇဉ်တစ်ဆယ်ကတော့ဇာနင်မထိုက်တဲ့အတွက်ဒွေဝိဇ္ဇောဉ္ဇဉ်တစ်ဆယ်ဆိုဟိုမျက်စိစကုဉ္ဇဉ်တွေပေါ့နော်မျက်စိမြင်သိစိတ်မြင်သိစိတ်ဆိုတော့က ဒီဝိတ္တဝိဇာတာပီတိဝင်နိုင်ခဲ့တာဆိုဇာရင်ငါလေးတွေဇာနေတရားလေးတွေတင်ပြီးချိန်ပြီးရွယ်ပြီးစိဆိုင်ပေးစရာမလိုဘူးသူကသူရှေ့ကအာယုတစ်ခုခုပေါ့လို့မြင်စရာအာယုနဲ့မျက်စိကလည်းကောင်းတယ်ဒိုင်းလည်းတမ်းနေတယ်မြင်သိစိတ်တမ်းဖြစ်တယ်ဒါကြောင့်မို့ဒီဇာနေတွေတရားတွေဆုဆိုင်ပေးစရာမလိုတဲ့အတွက်ဒွေဆောင်ဉာဏ်တိကဇာဇာနေမထိုက်ဘူးဇာမထိုက်ဘူးဇာနာပစ္စည်းတော့မပါဝင် မပါဝင်တဲ့အတွက်သူ့ကိုဖယ်ထားတယ် ဒုစုံညင်30ကျင့်စိတ်ခွန်15ခုစေတသိက်ကအကုန်လုံးရအောင်ပေါ့ဒီစိတ်တွေကြောင့်ဇန်စိတ်မှမဟုတ်ဘောနော်ဉာဏ်နဲ့ကုသိုလ်စိတ်အကုသိုလ်စိတ်တွေကြောင့်စေစားယောကလည်းဖြစ်တာမွေးကြရပရိသဏီတည်တဲ့ချိန်မှာလည်းကမ္မဇာယုတ်တွေကဖြစ်လာတယ်အဲကြောင့်အဲဒီယုတ်တွေကုန်ပါသွားတယ် ဇန်ရှိရဇန်က၅ပါးကိုဝိတက်ဝိစာတော့ပိတိဝိနိုင်ခဲ့တာဆိုဇန်နေတရားကို၅ပါးကိုဘုရားပါဟောလေဇာနင်္ဂာနီအကြောင်းတရားဒီအကြောင်းတရားတွေဟာအကျိုးတရားတွေမှာခြေစုပြုပြီးဇာနာပစ္စယတတ္တိနဲ့ခြေခြေစုပြုပါတယ်သူနဲ့အတူဘာတွေဖြစ်လာလဲဆိုဇာနင်တရားကိုဇာနင်တရားလေးတွေဖြစ်တော့သူနဲ့အတူစိတ်စေတသိက်တွေဖြစ်လာ ဒါဟုဇာနာတံပြုတ်ကနာဓမ္မနံဒါကြောင့်ဘုန်းကြီးတို့ကပါရီတိထားလဲဝိတ္တဆိုဝိတ္တကစေတသိက်တွေဘလောက်ရှင်လဲဝိစာဒဆိုစေတသိက်တွေဘလောက်ရှင်ဒါတော့စေတသိက်ပိုင်းနေနားလဲထားအရင်တော့အရှင်ပတ်ပြပြောခဲ့ပြီပီတိဆိုစေတသိက်ဘလောက်ရှင်လဲဝေဒနာဆိုဘလောက်ရှင်လဲဧကဂရာဆိုဘလောက်ရှင်လဲသူနဲ့ရှင်ဘောရှင်ဘက်တရားတွေကိုပြပါဟောလဲဇာနာတံပြုတ်ကနာဓမ္မနံအကျိုးတရားအနေနဲ့ဟောတယ် အဲ့ဒီထဲမှာကုသိုလ်စိတ်လည်းပါတယ်အကုသိုလ်စိတ်လည်းပါတယ်ဝိပဿနာပရိသဏိစိတ်တွေလည်းပါတာပဲကုသိုလ်စိတ်တွေကြောင့်ကုသိုလ်စေစားရုပ်တွေဖြစ်မယ်အကုသိုလ်စိတ်ကြောင့်အကုသိုလ်စေစားရုပ်တွေဖြစ်မယ်ဒီမှာတော့စေစားရုပ်တာမန်ပဲပြောသွားတော့ပညာဝါဒတို့ကြတိတိကျကျကုသိုလ်ကြောင့်ဖြစ်တဲ့စေစားရုပ်အကုသိုလ်ကြောင့်ဖြစ်တဲ့စေတော့အဲ့လိုဘုရားတိကျဟောတာပရိသဏိချိန်ပရိသဏိကံစားရုပ်ရောပရိသဏိတီးနေတဲ့ချိန်တွေပဲဖြစ်တာ အဲဒီတော့ဇန်စိတ်စေတသိက်တွေကြောင့်နောက်ကပါဆက်ဖြစ်မယ်အဲဇန်စိတ်တွေကြောင့်မို့ကုသိုလ်ဇန်စိတ်ကြောင့်အကုသိုလ်ဇန်စိတ်ကြောင့်ဇန်ဆိုတော့ကုသိုလ်မှလည်းခေါ်တယ်အကုသိုလ်မှလည်းခေါ်တယ်ဒါလေးမှတ်ထားအဲဒီတော့ကုသိုလ်ဇန်စိတ်ကြောင့်စေစားရုပ်တွေဖြစ်မယ်အကုသိုလ်ဇန်စိတ်ကြောင့်စေစားရုပ်တွေဖြစ်မယ်ပြီးတော့ဒီစိတ်စေတသိက်တွေဖြစ်နေတဲ့ချိန်ပရိစ္ဆဖြစ်ခါတာပေါ့ဝိဘတ်တွေကြောင့်မို့ပိဒဏီကာမဇာယုတ်တွေလည်းဖြစ်တယ် အဲ့ဒါကိုရည်ရွယ်ပြီးတော့စေတစာယုတ်ကမ္မစာယုတ်ဒီမှာတော့တာမန်ပဲရေးထားတကယ်တမ်းကြတိကြမြကုသိုလ်ကြောင့်ဖြစ်တဲ့စေတစာယုတ်အကုသိုလ်ကြောင့်ဖြစ်တဲ့စေစာဒီလိုခေါ်ရအောင်ဒါဗုဒ္ဓခံပေါ့ပရိသန်နေနေနေတဲ့ခိုက်တော့ပရိသန်နေစိတ်ဖြစ်နေတဲ့ခိုက်တန်လေးမှာကျတော့ကမ္မစာယုတ်ကပါဖြစ်နေဒါရည်ရွယ်ပြီးဘုရားတန်သမုဋ္ဌာနာနေစာရူပနာဒါကအကျိုးတရား အကျိုးပြစ္ဆုတ်ပံတရားတွေပေါ့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေဒါကိုပြစ္ဆုတ်ပံလို့ခေါ်တယ်အကြောင်းနဲ့ကြောဘာနဲ့ဆက်ဆက်ပြီးကျေစုပြုသွားလဲဇာနာပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်တယ်ပေါ့ကျေစုပြုတဲ့အခါမှာရှေးရှေးဆရာတော်ကြီးတွေကတော့ဒီဇာနာပစ္စယောဒီသစ်ပင်တောင်ကိုတက်တသူသည်အောက်လူတို့ဟာပြောသည်လားသူနှစ်ပါးယုံနာသာဇာအား ဆက်တပါးတွင်ထင်ရှားတတ်တကပ်၍ရှုခြင်းဟူသောအာရမဏုပနေသနာလက္ခဏုပနေသာတတ္တိတို့ဖြင့်ကျေစုပြုခြင်းလက္ခဏာရှိသောပိစဝိညာဉ်ခြင်းစိတ်မှရှင်သည့်ဇာနေခုနှစ်ပါးပစ္စည်းတရား၎င်းဒီလိုဖြတ်ရှိကိုယ်မှမိတ်သွားတယ်။တောင်ပေါ်တက် ကြည့်တဲ့ပုဂ္ဂိုလ်ဟာတောင်ပေါ်မြင်ရတဲ့အရာတွေကိုကိုယ်ကိုယ်တိုင်လည်းမြင်ရတဲ့ခြားပုဂ္ဂိုလ်တွေကိုလည်းပြောပြနိုင်တယ်။အဲ့ဒီဥပမာအတိုင်းမှာ တစ်ပင်ပေါ်တက်ကြည့်တဲ့ပုံကိုယ်တွေကသူများတွေအများကြီးမြင်ရတာပေါ့အပေါ်စီးရကြည့်ရကိုမြင်ရတယ်လို့တခြားပုံကိုယ်တွေလည်းပြောပြနိုင်အဲ့ဒီပဲအဲ့ဒီလိုပဲဇန်တရားတွေကဒီကိုဆုဆိုင်တဲ့တရားတွေကိုကိုယ်တိုင်းနဲ့ဆုဆိုင်တယ်သူနဲ့အတူတူဖြစ်ဖို့ဖြစ်ပက်တရားတွေပဲဆုဆိုင်မှုဖြစ်အောင်လုပ်နေဆုဆိုင်စေဒါကိုသူကပြောတာအဲ့ဒါဆိုကိုယ်နားလဲသူကပေါက်တယ်နော်ကဲအောက်ကဆက်သွားမယ်နော်ဒီကနေ့ဒီနာက ဇာနာပစ္စည်းရောအကျေအောက်မှာဇာနာပစ္စည်းရောနောက်ကကိုယ်ကောင်လေးအတော့ဝေထိုးလေးပါသေးတယ်ဇာနာပစ္စည်းရောရာရာရဲ့ရှေ့ကဒီဒီနောက်နောက်ဆေးရညာဘက်ကဆေးရအောက်ကဒီမှာဇာနာပစ္စည်းရောဒီနောက်ကတော့ဝေထိုးလေးထပ်အောင်နော်ရောရဲ့ရှေ့ကတော့ဝေထိုးလေးပါသေးအဲ့ဒီအကျဲနော်ခုနကအကျင်းဒီအကျင်းကတော့ဒီလောက်တော့နားလေထားပါတော့နော်အကျဲကိုဒါနဲ့နိုင်ရှင်းကြည့်လိုက်ပေါ့ဟိုအရင်ဘက်ကဒီအကျဲပြောပြီးသွားပြီ အောက်ကအိဗယ်တွေဘုန်းကြီးတို့ဒီနေ့ဆက်လက်လေ့ကျလေ့လာကြမယ်နော်အောက်ကအိဗယ်ကြည့်မယ်အဲဒီပါဠိအောက်ကပါဠိတော့အောက်ဒီပါဠိလေးပေါ်တယ်ငယ်ဒီမှာကြည့်လိုက်အဲဇာနာပစ္စည်းကသတ္တဝါတို့ကသမရိတန်တရားနဲ့ယန္တာဖြစ်သည့်တိုင်အောင်ပေါ့ဘုန်းကြီးတို့လူနာပြမှာသတ္တဝါတွေကို ဝါတန်တရားစကနေစပြီးရဟန္တာဖြစ်သေးတယ်ရဟန္တာမဖြစ်မချင်းတော့ဘဝလဲနေမှာဘဝတန်တရားဖြစ်နေမှာနော်ရဟန္တာဖြစ်ပြိဋိဘံစမ်းမှာပဲရဟန္တာဖြစ်ပြိဋိဘံစမ်းမှာပဲဒီကောင်းကျိုးမကောင်းကျိုးတွေကမဖြစ်တော့တော့အဲ့ဒီရဟန္တာဖြစ်တည်တန်အောင်ပေါ့နော်ပြိဋိဘံမစမ်းမချင်းတော့ခံသေးတယ်နော်ရှင်ကုလီမာလာကြီးရှင်ရှင်ရှင်မမောက်ကလံဖျားတော်ဖျားတော်တော်မှာဒီခံသေးတာပဲ ကောင်းကျိုးမကောင်းကျိုးတွေကောင်းစွာခံစားနိုင်ရအတွက်ကောင်းမှုမကောင်းတို့စေအားထက်သနာပြုလို့အောင်ကျေစုပြုလျက်ရှိတယ်ဆုစိုက်ပေးတာကုသိုလ်လုပ်ဆိုရင်ကုသိုလ်လိုက်ကိုဆုစိုက်ပေးလိုက်အကုသိုလ်လုပ်ဆိုအကုသိုလ်လိုက်ဆုစိုက်ပေးလိုက်တာအဲ့ဒါစံလို့ခေါ်နော်တော်တော်များများသိတာတော့ကောင်းတဲ့အရာမှာပဲသိတယ်တကယ်တော့ဒီကဘုရားအကုန်ဟောသွားတယ်ကောင်းတဲ့ဘက်မှာလည်းရှိတယ်မကောင်းဘက်မှာလည်းရှိတယ်ဒီဇိုင်ငံတရားတွေက နာမခန္ဓာ၄ပါးပေါ့ဝိညာဉ်တင်ညာသင်္ခါရစိတ်ဝိညာဉ်ပေါ့ဒီနာခန္ဓာ၄ပါးရှိတာအရိပါ၄ပုံအရိပါ၄ပုံညာရုပ်တရားမဖြစ်ဘူးပေါ့ဗျာနာနာသင်္ခါရချင်းညာတော့ခြေစုပ်ပြုပါအရိပါ၄ပုံညာအရိပါ၄ပုံမှာစေတစာယုတ်ကာမစာယုတ်ဒါမျိုးညာမဖြစ်နိုင်ဒီမှာကျဲမှာကြည့်လိုက်ပေါ့သူက ကုသိုလ်ကြောင့်အကုသိုလ်ကြောင့်ကုသိုလ်ရုပ်တွေစေစားရုပ်ဖြစ်တယ်အကုသိုလ်ကြောင့်အကုသိုလ်စေစားရုပ်တွေဖြစ်တယ်ပဋိသန္တိနေတဲ့ကစေစားကမ္မစာတွေပါဖြစ်တယ်ဒီလိုမျိုးအရိပါလေးပေါ်ရုပ်မှဖြစ်တာရုပ်မှဖြစ်တော့သူဒီရုပ်တွေနဲ့ပတ်သက်ကျေစုမပြုံနိုင်ဘူးပြောတယ်နောက်ယုတ်ခန္ဓာတကူရှိတဲ့သညတဘုံအာသညတဘုံကြလည်းယုတ်ခန္ဓာတကူလည်းရှိတဲ့အတွက်ဒီသာနာပစ္စည်းကျေစုမပြုံနိုင်ပဏ္ဏကလည်းရှိမှာအဲ့တော့ဘယ်ဘုံတွေမှာကျေစုပြုံနိုင်လဲဆို ပိစောက26ဘုံပေါ့နော်အရူပ၄ဘုံနဲ့တင်ညတာဘုံဖယ်ထားလဲကျန်တဲ့ပိစောက25ဘုံ26ဘုံဒီမှာတော့ယေရှုပြုနိုင်တယ်ဒီလိုမှတ်ထားမယ်ပေါ့ဗျာ။ဘာဖြစ်လို့လဲယုံနာအပြည့်စုံရှိတဲ့ဘုံတွေဖြစ်တဲ့အတွက်ယေရှုပြုနိုင်တယ်ဒီလိုလေးမှတ်ထားမယ်နော်။အောက်ကိုဆက်ကြည့်မယ်။ဒီတဲ့ခါကျတော့ဒီဇာနပစ္စည်းကဇာနတတ္တိက ဘယ်ချိန်ကာလတွေမှာကျေစုပြုလဲပစ္စုပန်ကာလအနေနဲ့ကျေစုပြုတော့ဇန်တရားတွေဖြစ်နေနောက်ကဇန်စိတ်စေတသိက်တွေဖြစ်ကျေစုပြုမယ်ဇန်တရားတွေဖြစ်နေမယ်ဇန်ကလေးတွေဖြစ်နေမယ်ဆိုရင်နောက်ကစိတ်စေတသိက်စေစားယုတ်ကမ္မစာယုတ်တွေဒီဖြစ်နေတဲ့ခိုက်တာမှာကျေစုပြုသွားတာပစ္စုပန်ကာလအနေနဲ့နော်အတိတ်ကလည်းကျေစုမပြုဘူးအခုဇန်ဝင်စားနေခုဒီဇန်ဒီဇန်ကဇန်တရားတွေကကျန်တဲ့စိတ်စေတသိက်တွေကျေစုပြုနေတာ ပုံအပြင်သင်္ကြန်တပုံမှာဒီမှာပုံ30လို့နော်ရူပအရူပပုံမှာကြာတယ်အရူပဆန်နေဝင်စားလို့ရတာဘူးအရူပဆန်နေနေကြတာအဲကြောင့်မို့သူပုံမှာလည်းဖြစ်နိုင်တယ်နိရောဓပုဂ္ဂိုလ်အနေနဲ့ကြည်နိရောဓမပဝင်စားတဲ့ပုဂ္ဂိုလ်မှာတော့ပုဂ္ဂိုလ်၁၂အောင်လုံးနိရောဓမပဆိုရဲနိရောဓမပဝင်စားတဲ့ပုဂ္ဂိုလ်ကြတော့ဘုရားတို့ရဟန္တာတို့ဒါမျိုးတွေကိုပြောတာကိုအနာဂံပုဂ္ဂိုလ်တို့ဒါက နိရောဓမပဝင်စားလို့ပုဂ္ဂိုလ်ကရော့မသွားဘူး။ဘာဖြစ်လို့လဲဆိုတော့နိရောဓမပဝင်စားနေတဲ့နာဂန်ဒီဖြင့်ယန္တာတွေရှိနေပြီတော့ဇံမရတဲ့ပုဂ္ဂိုလ်များကြတော့ဒါနိရောဓမပဝင်စားလို့မရဘူးပေါ့။ဇံသမပမရ။ဇံသမပရတဲ့ပုဂ္ဂိုလ်မှာနိရောဓမပဝင်စားတယ်။နိရောဓမပဝင်စားနေတဲ့ထိုက်တန်ကြစိတ်စေတသိက်စေစားယုတ်တရားချုပ်နေတော့ဒါအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမဖြစ်နိုင်ဘူး။နော်။ဉာဏ်တဲ့ပုဂ္ဂိုလ်ကအစ္ဆဒဗိဒတဏ္ဍာနှမျိုးရှိတယ် ဒီဇံတရားတွေဆိုတာရဲ့အစ္ဆဒတဏ္ဍာမှာ ဖြစ်တဲ့အတွက်အစ္ဆဒတဏ္ဍာမှာပဲကျေစုပြီးဗေဒတဏ္ဍာမှာကျေစုမပြုတ်နိုင်ဘူးအောက်မှာကြည့်လိုက်အာယုန်တစ်ခုနဲ့ဇံဖြစ်ပုံအာယုန်တစ်ခုနဲ့ဆွဲလန်းထက်တန်စွာကြံတွင်းနေဇံဝေစားနေတယ်ဆိုတယ်နော်ုနဘုန်းကြီးတို့ဒါလေးပဲကြည်ပေါ့ဇန်ဆိုတော့ကုသိုလ်ဘက်မှာအကုသိုလ်ဘက်မှာအကုန်လုံးပါနေအတုဝရုပ်လောင်းကိုဟုတ်လား မတည်နေကအပြစ်မြင်အောင်တာမန်လေးဆင်ញင်နေဒါလည်းအတုပဆံဝင်စားနေတာဒီဟာဒီယုံလုံးကြီးကြည့်ပြီးတော့သိသွားရင်ခရကိုရဘာမှနှစ်သက်ချင်ကောင်းတော့မှလားအပေါက်ကောင်းကြီးဖြစ်သွားမှာကောင်းပုံကြီးဖြစ်သွားမှာလားဒီဘက်မှာစိတ်ကဆူးဆိုက်ကြနေတာအတုပဆံဝင်စားနေဒီလိုဝင်စားဝင်စားနေပထမဆုံးရနိုင်တာပေါ့နော်အဒီအတုပရှုရင်ကြောင့်ဒီလောက်ထိအောင်ပြောသွားတော့အဲ့လောက်ထိရှုမှတ်နိုင်တော့ကောင်းတော့နောက်တစ်ခါ ဟိုဒီမိန်းကလေးတွေယောက်ျားလေးဒီလိုမျိုးဆွဲလန်းချစ်ကြိုက်နှစ်သက်မြတ်တို့တယောက်တယောက်ဆွဲလန်းပြီးစူးစိုက်ကြည့်ဒါမျိုးတွေဒါယာကဇံဝင်စားနေတယ်ပြောဒီချိန်မှာသူ့စိတ်ကဒါပဲစိတ်ဝင်စားကြာမစိတ်ဝင်စားသာဝတ္ထုကိုစိတ်ဝင်စားတာဖတ်နေတဲ့ပုံနော်ဒါလည်းစာဇံဝင်စားဒီလိုပြောလို့ရဒါကတော့ခုနကယာကဇံဝင်စားနေတာအကုသိုလ်ကမှပြောလို့ရတော့ စာအုပ်တစ်ခုစိတ်စိတ်စိတ်ဖတ်နေတာသူဖတ်တဲ့စာအုပ်ပေါ်မှာမူတည်တော့ကောင်းတဲ့စာအုပ်တွေဖတ်နေမကောင်းတဲ့စာအုပ်တွေကောင်းတဲ့စာအုပ်တွေဖတ်နေနော်ဒါကောင်းကုသိုလ်ဆောင်ပေါ့မကောင်းတဲ့စာအုပ်ဖတ်နေမကောင်းတဲ့စာအုပ်စားဂိင်္ဂစားနည်းတွေဆွဲလမ်းပြီးမပြတ်ဆော့နေလို့မခလေးလေးတွေဘလို့ဆော့လို့နေနေနော်အော်ဂိင်္ဂနဲ့တွေ့တာငြိမ်းနေတာဒါမှသူတို့ကျန်တာတော့ဘယ်နဲ့မှကိုထိတ်မိတာဆော့တယ်ခလေးက အော်တရားဂိမ်းပေးလိုက်လို့ငြိမ်သွားတာဂိမ်းဆောင်ဝင်သွားတယ်ဂိမ်းဆောင်ဝင်နေတယ်လို့ဒါပြောလို့ရတယ်အဲ့လိုအာယုံတစ်ခုကိုဆုစပ်ပြီးအယုံမှုရှုမြင်ကြံတွေးကြံစည်တောင့်တန်ဒါဇံရှုနေတယ်ဇံဝင်စားနေတယ်ဒါမျိုးခေါ်နိုင်တော့ဘူး။ဘာဖြစ်လို့လဲဇာဆိုတာကုသိုလ်ရာမှာလည်းခေါ်တယ်အကုသိုလ်ရာမှာခေါ်တယ်ဉာဏ်နဲ့အဲဝိပဿနာကိရိယာတွေမှာလည်းကုန်ပါနေတာဟုတ်။အောက်ဆက်ကြည့်မယ်။ကုသိုလ်ဇာအကုသိုလ်ဇာ အာယုန်တစ်ခုမကောင်းတဲ့အာယုန်တစ်ခုမှာဇံဝင်စားနေမကောင်းတဲ့အာယုန်မှာစိတ်ကစိုက်နေစိတ်ကစိုက်ကြနေငါးများနေတယ်ဖဲရိုက်နေတယ်ဂိမ်းဆော့နေအဲဒီကောင်းတဲ့အရာတွေကအာယုန်စိတ်စိုက်ဝင်စားနေဆုစိုက်ပြီးဖြစ်နေအာဟုသောဇံဝင်စားနေဒီလိုပြောဒီအာဟုသောဇံနေကြောင့်မို့သူ့မှာကောင်းကျိုးဟောဒီမှာကောင်းကျိုးကရရင်နဲ့ကျိုးရမှာနော်ကောင်းတယ်ကောင်းကျိုးဟွန်းဒါအကျိုးကိုပြောတာ ဟိုလိုကြိုးပမ်းအထောက်မှုဆိုရင်တော့ရာရည်နဲ့ကြိုးစားအထောက်မှုအခုကတော့ဒီကောင်းကျိုးဆိုဒီဒီနော်အာဂထုအာဂုတုစံကြောင့်ကောင်းကျိုးတို့ကိုဒီနာကောင်းကျိုးတို့ကိုဒါရရင်အချပင်းတဲ့ကြောင့်ကောင်းကျိုးတို့ရရှိခံစားနိုင်ခြင်းမရှိဘာလို့အာဂုတုစံဝင်စားနေတဲ့အခါကျတော့ဒီစုစိုက်တာပဲရှိတာပဲလေကောင်းတဲ့ကြုံမဖြစ်နိုင်ဘာဖြစ်လို့လဲဆိုမကောင်းတဲ့ကိလေသာတွေမှာနေဝနာတွေမှာမပယ်နိုင်တာဘူး အကြောင်းကောင်းကျိုးမရဘူးဆူဆိုက်တာနော်အကုသိုလ်စံသဘောမှာဆူဆိုက်မှုတတ္တိပဲပါတာဘူးနော်ခုနအကုနိရောဓတရားတွေကိလေသာတွေကိုဖယ်ရှားနိုင်တဲ့ဆွမ်းအားတတ္တိမရှိဘူးအကြောင်းတော့ကောင်းကျိုးမရနိုင်ဥမာပေးတာတော့အနေထနေတဲ့ရေအိုင်မှာရေအောက်ရှိတတ္တဝါမမြင်နိုင်မတွေ့ဘူးအနေတွေထနေတာအကုသိုလ်ဇံဝင်စားနေသူ့စိတ်ထဲမှာက လောဘတွေဖြစ်နေမယ်ဒေါသတွေဖြစ်နေမယ်ဒီလိုဖြစ်နေတဲ့အတွက်ဘယ်ကောင်းရွချမ်းသာခံစားမှုမရနိုင်ရေမောတွေဖုတ်အောင်နေတဲ့ရေကန်တွေမှာ မော်မဖက်ရှားတဲ့ရေကို အသုံးမပြုနိုင်ဘာဖြစ်လို့လဲမော်တွေနဲ့ဖုံးဒီတိုင်းကိုယ်စိတ်ထဲမှာဒီဝနာတွေကိလေသာတွေမကောင်းတဲ့စိတ်တွေဖုံးလွှမ်းနေဒီပုံမှာတော့ဆူဆိုက်လာငါးပါးနဲ့ဆူဆိုက်တယ်ဖဲရိုက်တယ်ဆူဆိုက်တယ်မကောင်းမှုတွေလုပ်တဲ့ဆူဆိုက်လုပ် ဒါပေမဲ့ခုနဆုစိုက်တာပဲရှိလာဒီမကောင်းမှုတွေဖယ်ရှားလောင်ကျွမ်းနိုင်တဲ့တတ္တိစုမှမရှိဘူးဒါအကုသိုလ်ဆံပဲကုသိုလ်ဆံကိုကြည့်မယ်နော်ကုသိုလ်ဆံကြကောင်းတဲ့အာယုန်တစ်ခုမှာဆံဝင်စားနေဟောဘုရားကုံတော်လေးပွားနေမယ်ဆုစိုက်ပွားနေမယ်နော်တရားကုံပွားမယ်မေတ္တာဆံမေတ္တာတွေပွားနေမယ်ဟုတ်လားအဲ့လိုဆုစိုက်မှုအကောင်းလာတဲ့ခါကျတော့ဇံရသွားတယ် တမာရီရသွားပြီဆိုရင် နေဝနာတွေကိလေသာဖယ်ရှားလိုက်ဖယ်ရှားလိုက်တော့ကတော့ကောင်းရုပ်ချမ်းသာတွေရလာမဆိနာတွေကတ်သွားရင်ဘာကိလေသာနေဝနာမှာမဝင်တော့အဲ့မှာရှုမှတ်လို့တော်တော်ကောင်းတော့ဒီနေ့ရှုမှတ်လိုက်ဆင်ပြေလိုက်တာစိတ်ချမ်းသာလိုက်တာဤချမ်းသာဒီလိုပြန်ဒီလိုနဲ့နမိတ်တွေပေါ်လာဇာနေပါရဇာနဲ့တဆင့်တက်ပြီးတော့အပိညာရအောင် ရှုရတော့ဘုနော် ပင်ကြီးရအောင်ရှုလိုက်ရင်တော့တကုတ်80ပါးတွေအမျိုးမျိုးဖြစ်မှာရတော့ဒီတော့ဒီပင်ကြီးတွေရအောင်အထုတ်တဲ့ခါကျတော့ကြံတဲ့ကမ္မထာနိုင်တော့အထုတ်လို့မရဘူးပေါ့နော်အပင်ကြီးမှာရအောင်အထုတ်ခြင်းနော်သူကဘာကြီးအထောရလဲဆိုပထဝီတို့အာဘောတို့တေဇောတို့ဝါယောတို့ပထဝီကတိုင်အာဘောကတိုင်တေဇောကတိုင်ဝါယောကတိုင် နီလာကတိုင်ပိဒကတိုင်လောဟိတံဩရဒကတိုင်ကတိုင်၈ပါး အဲ့ဒီကတ္တ၈ပါးမှာသံသမပရအောင်ရူပဇံရအောင်ရူပဇံ၄ပါးရအောင်ထုတ်ရူပဇံရပြီးအရူပဇံ၄ပါးရအောင်အထုတ်ပြီးတော့ခါရဒီကတ္တတွေကလူလုံးအဖြစ်အထောက်ရမယ်ဆင်ညာနှလုံးသွင်းပဋိတုံကြောင်းများပြီဆင်ညာနှလုံးသွင်းရမယ်ပြီးတော့လူလုံးပဋိလုံးပြန်ပြန်လာလာဆင်ညာနှလုံးသွင်းရမယ်ဒါကတိုင်းကိုဆင်ညာနှလုံးနောက်ဇန်ဇန်ကလေးတွေပေါ့နော် ဇာန်ကိုအနုလောကပြဆင်ញံနှလုံးသွင်းမဲ့ဇာန်ကိုဇာန်ကိုပရမဇာဒုတိယတတိယသုဒ္ဓဇာန်ဒါတွေရှိတော့အဲ့ဒါကိုအနုလောကပြအစင်တဆင်ញံပရိလုံးပြောင်းပြန်ပြန်ဆင်ញံနှလုံးသွင်းမယ်ငါနုလုံးပရိလုံးပြန်ပြန်လာလာဆင်ញံနှလုံးသွင်းမယ်တော့ဒီဇာန်တွေကိုခုံကြော်ပြီးဆင်ញံနှလုံးသွင်းမယ်ကတိုင်းတွေကိုခုနကပြောတာပဒဝီအဘောဒေသောဝါယောနီလာနီလာကတံပိတံလောဟိတဩရတဒါအစင်တိုင်းပေါ့။ဒါခုံကြောခုံကြောပြီးဆင်ညာနှလုံးသွင်းမယ်။ မဆန်ခုံကြောလိုက်ကတိုင်းခုံကြောလိုက်ဒီလိုလဲဆင်ញံနှလုံးသွင်းပြီးမျိုးစုံလောက်တာကျွမ်းကျင်အောင်လောက်တာတော့ဇိုင်းကားတွေကိုပြောင်းရွှေ့ပြီးဆင်ញံနှလုံးသွင်းပြီးနေရောခုနပထဝီတို့ပထဝီကတိုင်းအာယုအာဘောတို့ဝါယုလေးရေကတိုင်းအာယုပထဝီတို့မြေကတိုင်းတေဇောတို့မြေကတိုင်းဝါယောတို့လေးကတိုင်းပေါ့ဒီအာယုတွေကိုပြောင်းရွှေ့ပြီးတော့လဲရှုမှတ်ပြီးတော့ဇိုင်းကားနဲ့အာယုတွေကိုပြောင်းရွှေ့ပြီးတော့လဲရှုမှတ်တယ် ဇိုင်းကာလေးကိုမှတ်ချခြင်းဆင်ခြင်တဲ့အာယုန်တွေကိုမှတ်ချခြင်းဆိုအဲ့လို7မျိုး14မျိုးသောချခြင်းစိတ်ကိုနိုင်နေအောင်ပိုင်နိုင်အောင်လေ့ကျင့်လေ့ကျင့်ကအပင်ရှင်တွေရပင်ရှင်တွေရသွားတဲ့အခါကျတကောအေဒီပါတကောမျိုးမျိုးဖန်အေဒီဝိတာပင်ရှင်ဆိုတကောမျိုးမျိုးဖန်ဆင်းနိုင်တဲ့ပင်ရှင်တွေဒီပါစကုဆိုအနီဝေးအကြည်သိမြင်နိုင်တဲ့ဒိဗ္ဗသောတာဘလောက်ဝေးဝေးကြားနိုင်တယ် နော်ဘလောက်သေးတဲ့တန်ဖြစ်ဖြစ်ကြားနိုင်တဲ့ဒါမျိုးတွေပေါ့အဲ့လိုဒါကြတော့ကောင်းတဲ့ဆံကောင်းတဲ့ဆံဝင်စားနေတဲ့ပုံကိုကြတော့ဒီကောင်းတဲ့ဆံကြတော့စိတ်ကလည်းစူးစိုက်မှုရှိတယ်ပြီးတော့နိဝရဏတွေကလည်းဖယ်ရှားဖြစ်လိုက်တဲ့အတွက်ကောင်းကျိုးတွေအများကြီးရနိုင်တယ်ဒီလိုမှတ်ထားမယ်နော်။ဘာဖြစ်လို့လဲဆိုရင်နိဝရဏကိလေသာတွေကိုလောင်ကျွမ်းဖယ်ရှားနိုင်တဲ့တတ္တိရှိတဲ့အတွက်ကောင်းကျိုးချမ်းသာမျိုးမျိုးခံစားနိုင်။ဒါကြောင့်မို့ ဆံဆိုတဲ့နေရာမှာအများတည်တာကဟုတ်လားကုသိုလ်ဆံကုသိုလ်ဆံတော့ကောင်းကျိုးရတော့အကုသိုလ်ကြကြကောင်းကျိုးမရတဲ့အတွက်ဆံရလို့မထင်ဘူးပေါ့ဒီမှာဥပမာလေးပေးထားတာတော့အနေထိုင်ကြည်လင်းနေတဲ့ခြေအိမ်မှာခြေအောက်ရှိတဲ့တတ္တဝါတွေကိုမြင်နိုင်တော့အဲ့ဒီလိုပါပဲစိတ်ထဲမှာကြည်လင်သွားပြီးစိတ်က ရောင်လင်းနေတွေ့လာတဲ့ခါကျတော့ဟောကိုကမျက်စိမိတ်ရှုနေပြီမဲ့လို့ပြင်ပပြင်ပလောကမှာဒီနော် အလင်းသမီးအာရုံနဲ့ကြည့်ပြီးတော့တက်ရှိတက်မဲ့အရာတွေအလုံးမြင်နိုင်တာပဲရေမော်တို့ဖုံးလွှမ်းနေတော့ရေကန်တွင်တော့မော်ဖယ်ထားသောရေကိုမိမိလိုရာအသုံးပြုနိုင်တယ်လို့ပဲအဲ့လိုပဲနိဝရဏကင်းသွားတဲ့စိတ်ဟာဇံပင်ရှင်တွေရသွားတော့ကိုလိုရာအသုံးပြုနိုင်တယ်အဲ့ဒီမှာမေးစရာရှိတာကဒုဝိဇ္ဇာဉာဏ်တစ်ဆယ်မှာရှိတဲ့ ဥပေက္ခဝေနာဒုက္ခဝေနာဒုက္ခဝေနာတို့တီပေါ့နော်အတော့ဒီဒီနောက်ကဒုက္ခဝေနာတို့တီလေးထပ်လာဘုန်းကြီးရေးတာကြာတာတို့တီပေါ့နော်အာယုံကိုစုစိုက်သောဝေဒနာကိုမှတ်သားထားရမည်လားဆိုမေးစရာရှိတယ်။အနေနဲ့လေးရှင်းပြမယ်နော်။ဒွေဇုံဉ္ဇတဆယ်ဆိုတာကဥပ္ပခတာကိုသကုဉ္ဇစိတ် ဒီမြင်သိစိတ်တွေဟာဝေဒနာနေတဲ့ဥပ္ပခာတာကုန်ပဲကြားသိစိတ်တွေကလည်းဥပ္ပခာတာကိုသောတာဝိညာဉ်စိတ်ဥပ္ပခာတာကိုခန္ဓာဝိညာဉ်စိတ်ဥပ္ပခာတာကိုစေဝဝိညာဉ်စိတ်ဒီတိုင်အောင်ဥပ္ပခာဝေနာပဲမြင်သိစိတ်ဖြစ်တာပဲဖြစ်ဖြစ်ကြားသိစိတ်ဖြစ်တာပဲဖြစ်ဖြစ်အနံသိစိတ်ဖြစ်တာပဲစားသိစိတ်ဖြစ်တာပဲဥပ္ပခာဝေနာဝေနာအနေနဲ့ပြောရင်ထင်ရှားဘယ်မှမထင်ရှားလဲ ကာယဝိညာဉ်စိတ်ပေါ့ဒုက္ခတာဥကာဝိညာဉ်စိတ်ဒုက္ခတာဥကာယဝိညာဉ်စိတ်ပေါ့ဒီຢာတွေမှာအဲ့တော့ဒွေပဇဝိညာဉ်30မှာရှေ့ကသက္ကဝိညာဉ်သောတာဝိညာဉ်ကာနဝိညာဉ်ဇေဝဝိညာဉ်ဒါဥပိ္ပခဝိညာဉ်နော်ပြီးတော့ကာကာယဝိညာဉ်ကြတော့အတွေ့အထိကကောင်းတာတွေရှိမယ်မကောင်းတာတွေရှိမှာပေါ့ ဒီလိုတွေ့တိကနှစ်မျိုးပေါ့ကောင်းတာတွေ့တိဒုက္ခတာဥကာယဝိညာဉ်စိတ်ပေါ့မကောင်းတာတွေ့တိဒုက္ခတာဥကာယဝိညာဉ်စိတ်အဲ့တော့ဒီမှာက ပြောချင်တာကဒီဒုပိဇဝိညာဉ်30မှာရှိတဲ့ဥပ္ပခာဝိညာဉ်တို့ဉာဏ်နဲ့ဒီလောဘအကုသိုလ်စိတ်မှာပါတဲ့ဥပ္ပခာတို့တောမနာတို့တောဒါတွေကဆူဆိုင်မှုရှိတာပေါ့မေးတာကဒီဒွေပဇာဝိညာဉ်30မှာရှိနေတဲ့ဒီဥပ္ပခာဝိညာဒုက္ခဝိညာဒုက္ခဝိညာဒါတွေကအာယုံကိုဆူဆိုင်တဲ့သော ရှိသလားဒီလိုမေးတာပါဒီမှာတော့ဒိဋ္ဌိဝိညာဉ်တည်းဆိုတော့ဇံမထိုက်ဇံအနေနဲ့ပြောမပြောနိုင်ဒွေပညာကိုဒွေပညာဝိညာဉ်တည်းဆိုမြင်သိစေကြားသိစေဆိုတော့ဘုဒ္ဓရအာယုဓာရဏအာယုပေါင်းစုံတိုက်ဆိုင်ပြီးလာတကဖြစ်ပေါ်လာတာဘာမှဆုဆိုင်စရာမလိုမြင်သိစေဖြစ်ဖို့အခုဘုန်းကြီးကို တွေ့နေရမြင်နေရတယ်ဒီဆုဆိုင်စရာမလိုဘူးဗျကိုမျက်စိကောင်ဖွင့်ကြည့်လိုက်ဘုန်းကြီးယုံမြင်မှာ နောက်ခုဒီမှာမတ်စုတွေကိုမျက်စိကောင်ဖွင့်ကြည့်မြင်ရတာဘာမှဆူဆိုင်ပေးစရာမလိုဘူးနော်အဲပြောချင်တာကဒီဒွေပဇာဝိညာဉ်တစ်ချက်မှာ ပါနေတဲ့မြင်သေးစိတ်ကြားသေးစိတ်အနံ့သေးစိတ်စားသေးစိတ်ထီသေးစိတ်ဒါတွေကဘာမှဆူဆိုင်ဘူးမရှိဘူးဆူဆိုင်စရာ မလိုဘဲနဲ့သိနိုင်တဲ့အတွက်ဇာနာပစ္စည်းမှာ မပါဝင်ဘူးဇာရင်ကမထိုက်ဘူးဇာနေမထိုက်ဘူးဒီလိုမှတ်ထားအဲတော့ စံစံဇာနာပစ္စည်းဆိုတာဒီနေရာပြောချင်တာကဘုန်းကြီးတို့တော်တော်များများသိညိုတင်လိုက်တဲ့ခါကျတော့ဒဝါဒရစီအာရုပါဒရစီလောဟရာကျဲလေးစီဒါပဲဟုတ်လားဇန်နေလို့ထင်တတ်တယ်အဲ့လိုပဲသင်ကြရတာဟုတ်နေတော့ဒီမှာကြဘုရားကဇာနေကနီနော်ဒီပါဠိလေးကြည်လိုက်မယ်နော်ဒီဆရာမလို့တော့ဇာနေဇာနာပစ္စယောဒီဒီမှာဇာနေကနီအကုန်ပြောတာဇာနေဆိုတာပါလေ ဝိတေဝိဇာရပိတိဝေဒနာဧကကရာဒါပဲအဲ့တော့အဲ့ဒီဟာတွေနဲ့ရှင်မောရှင်ဘက်တွေကြည်လိုက်တဲ့အခါကျကုသိုလ်ရောအကုသိုလ်ရောဝိဘက်ကရိယာနဲ့ဒီမှာအကုန်ပါနေတာကုသိုလ်ပါတယ်အကုသိုလ်ပါတယ်ဝိဘက်ကရိယာအကုန်ပါနေတာအဲ့တော့ဇန်ဆိုတာတမ္ပဋဇန်ဇာနာပစ္စည်းဆိုတာတမ္ပဋဇန်ကိုပြောလို့ရင်မဟုတ်ဘူးတာမန်နေစဉ်ပွားမှာအာယုံဆုဆိုင်မှုပြုလုပ် ဆုဆက်ပြီးပြုလို့ပြောဆိုတဲ့အရာမှန်သမျှပေါ့မကောင်းတာတွေပဲလုပ်လို့ကောင်းတာတွေပဲလုပ်လို့မကောင်းတာတွေပြောပြောကောင်းတာပြောပြောဆုဆက်နေတဲ့အိဆာမှန်သမျှမကောင်းတာတွေတွေကောင်းတာတွေတွေဆုဆိုင်နေတဲ့အရာမှန်သမျှကိုဇာနာပစ္စည်းလို့ဆိုလိုတယ်နော်အဲ့လိုမှတ်ထားကောင်းတဲ့အာမှာလည်းဒီကောင်းတဲ့နေရာဆုဆိုင်တယ်ဒီဇိုင်ကပါတယ်မကောင်းတဲ့နေရာဆုဆိုင်တယ်ဝိတဝိဇာရ ဝိညာယိကဆိုတာပါတာပဲလေဒါကြောင့်သူကဇာနာပစ္စည်းဆိုတာကသမထဆံဒီရူပအရူပဒါလေးတွေကိုခေါ်လို့တာမဟုတ်ဘူးအကုန်လုံးဆိုလိုတယ်ဇာနာပစ္စည်းကိုသမထခြင်းစဉ်ဖြင့်ရလာဇန်တရားကိုဟောလို့ရမဟုတ်ဘူးဘုရားကပါလေအကုသိုလ်စိတ်နဲ့တူဖြစ်တဲ့ဝိတဝိဇာတပိတိဝေနဧကဂရာတို့လည်းဟောလို့တယ်ဒါကတာမန်နားလေအောင်ပြောတာတကယ်တော့ဒီဇာကြည့်လိုက်ဝိဘဲကရိယာဒါတွေလည်းကုန်ပါလားစိတ်စိတ် ဒါတွေကုန်ပါလားအဲဒါလေးတွေနားလေသဘောပေါက်တာဟုတ်နော်ဟိုပြီးတော့မာတို့ဘာလို့ကြကျင်းကျင်းတာပေါ့နော်ဟိုဒါဇံပိုင်းလောက်တင်လေ့လာတဲ့ခါကျတော့ဇံပိုင်းဆိုဘုန်းကြီးတို့ကုသိုလ်ရာပဲထင်လိုက်တော့ဝိဘက်ကရိယာဇံပိုင်းကိုဝိဘက်ကရိယာတွေပါပါတယ်အကုသိုလ်ရာမှာလည်းဖြစ်တယ်ဒီလိုမှတော့လိုရင်းချုပ်ပြောရင်တော့ဇံဆိုတာတမ္ပဒဇံလောက်တယ်မဟုတ်ဘူးတာမန်ပြုလို့ပြောဆို ကြံတွေးခြင်းတို့ကို စုဆိုင်ထားတဲ့သဘောများဟာဇာနာပစ္စယောလို့အဲဒီလိုမှတ်ထားမယ်အောက်ကိုဆက်ကြည့်မယ်အောက်ကြတော့ဘုန်းကြီးတို့ကဒီမှာဇန်ဆိုတာကိုပြမတာရင် ရှင်းပြမလို့ဝိတက်ဝိတက်ဆိုတာဗမာလိုပါလေဉာဏတွေးတာဉာဏ်စီတယ်တွေးတော်တယ်စိတ်ကူးတယ်ဒါဝိတက်ရသဘောပေါ့စိတ်ထဲမှာဖြစ်နေတဲ့သဘာဝတစ်ခုပဲ နော်ဝိတ္တရသဘောကပါလဲဆိုတော့သဘာဝလည်းအာယုံတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့သဘောလေးပဲအဲအာယုံထင်ချိန်ပေးရွယ်ပေးတော့ကောင်းတာတွေလည်းတင်းရွယ်ချိန်ပေးတာမကောင်းတာတွေလည်းတင်းပြီးချိန်ပြီးရွယ်ပေးတာပဲပြီးတော့ဝိတ္တကအကုသိုလ်ဝိတ္တကုသိုလ်ဝိတ္တဒီလိုခွဲသွားမှာပေါ့နော်အဲတော့အကုသိုလ်ဝိတ္တအရင်ပြောမယ်အကုသိုလ်ဝိတ္တမှာလည်း ဘုန်းကြီးတို့ဒီမှာကြားဝိတဲ့ဝိတက်က၃မျိုးပေါ့မကြားဝိတဲ့ဒီနေ့ဝိတက်လေးလည်းမကောင်းတဲ့အတွေးပေါ့မကောင်းတဲ့အတွေးမှာလည်းအကျဉ်းစားအတွေးအနုသာအတွေးနော်မကောင်းတဲ့အတွေးသာ အကုသိုလ်အတွေးကိုပြောတယ်အကုသလဝိတက်၉မျိုးနော်အဲဒီကြံ့ညုံမှာ အောက်မှာပေးထားတယ်ဒါဘုန်းကြီးတို့ဟိုမိဂိယတုတ်တန်တော့တခါတခါသိမ့်ဘူးတဲ့စိတ်တန်ဥပဒနာတော့ ဟိုထိုင်ဝမ်လူတွေလည်းပြောနေဒါတွေမပြောရသေးပါသူတို့စီဒီတော့မကောင်းတဲ့အကြံတွေးတွေကပိုမျိုးရှိတယ်ဒီလိုမှတ်ထားအကြံသာကြမ်းကြုတ်တဲ့အကြံသာအကြံအတွေးတွေပေါ့အတွေးက၃မျိုးရှိတယ်တိမ်မွေ့တဲ့အနုစာအကြံတွေးဝိတက်က6မျိုးရှိတယ်ဒါကိုတိတိကျပြောရင်အဲ့ဒီအောက်ကဘုန်းကြီးတို့ ဒီဘယ်ထဲမှာပါလဲဆိုဆူလာနေတာပါဠိတော်ထဲမှာဘုရားကဟောတာမေဂိယအဲမေဂိယတော်ကဒါကိုယူပြောတာပေါ့လေမူရင်းကတော့ဆူလာနေတာပါဠိတော်160ပါတယ်ပထမဆုံးဟောဘုန်းကြီးတို့တရားထုတ်နေတာအကျဉ်းစာဝိတက်ကသေချာပေါ့တွေ့တယ်နော်အကျဉ်းစာဝိတက်ကာမဝိတက်တက်ရှိတက်မဲ့ဆွဲလန်းလက်သက်ဆရာအာယုန်တွေကိုတွေးနေတာဟွန်းတက်ရှိတက်မဲ့ ဆွဲလာငါရလုံးကိုနှစ်သက်မှုစေကူမှုအတွေ့မျိုးစုံပေါ့အစင်အောင်လည်းသဘောကျတွေးတာမကောင်းတဲ့အောင်လည်းတွေးတာကောင်းတဲ့အောင်လည်းတွေးတာအဲ့ဒီအာရုံမှာနှစ်သက်သဘောကျနှစ်သက်သဘောကျနေဝိတ္တတက်ရှိပေါ်မှာပဲတက်ပိုက်ပေါ်မှာပဲဆွဲလာနှစ်သက်တာအဲ့လိုဆွဲလာနှစ်သက်သဘောကျမှုစိတ်ကူးမျိုးစုံပေါ့အာယုံ၅ပါးနဲ့ပတ်သက်အတွေးမျိုးစုံပေါ့ ဒီလိုလည်းပြောလို့ရနှစ်သက်ရှာအယုံ၅ပါးနဲ့ပတ်သက်တဲ့ဖြစ်တဲ့အတွေ့အမျိုးစုံပေါ့သက်ရှိတက်မဲ့အတွေ့အမျိုးစုံနှစ်သက်ရှာအတွေ့အမျိုးဆိုတာကာမဝိတ္တဒါတရားထိုင်နေကုန်ပေါ်တယ်ပေါ်နေဒီတွေးနေတဲ့အတွေးလေးကိုသိပြီးမှမှားတယ်မသိဘဲနဲ့တွေးတဲ့တွေးတာမှနေသူကမရဘူးဗျာတွေးတာလေးကိုသိပြီးမှမှားတယ်အကုသို့တွေးပဲတွေးတွေးတွေးပေါ့ကုသို့ပဲတွေးတွေးပေါ့နော်ဒီသိပြီးမှမှား သိပြီးမှမဒါလေးကပေါ်ပြီးပြောင်းပေါ်ပြီးပြောင်းပေါ်ပြီးပြောင်းအဲ့လိုမြင်သွားရင်သူကဆက်မဖြစ်ပါဘူးရတော့ပါဒါမျိုးမှဖို့နော်စိတ်ဓာတ်ဥပဒနာနေလူကျင်နာမရရင်လူကျင်နာရရင်ဒါကာမဝိတ္တတွေဖြစ်တော့လူကျင်နာနှစ်သက်စရာအောင်နေကိုဆွဲလာတွေ့လာရလာပြီးဆွဲလာနေမြတ်နိုးတယ်ဟောဒါလေးပျောက်ပြတ်သွားမယ်ကိုဖြစ်လို့မဖြစ်လာဘူးဟောဒေါသတွေဖြစ်ပြန်ပြာပါဒတွေဖြစ်ပြန်ပြာပါဒဖြစ်တယ်ပြာပါဒဝိတ္တဆို ကိုယ့်ကိုယ်လည်းဒီကလေးလုံးမကြတဲ့စိတ်တွေဖြစ်တယ်သူများနဲ့ပတ်သက်လုံးမကြတဲ့စိတ်တွေဖြစ်တယ်ရာသီဥတုပေါ့ခုလုံးကိုယ်နဲ့ပုံလို့အေးလည်းအေးလို့ဒီလိုစိတ်ဆိုးစိတ်ပြတ်တဲ့အတွင်းမျိုးစုံဖြစ်တော့အဲ့ဒီအတွင်းမျိုးစုံပေါ်လာနေဒီအတွင်းကိုသိပြီးမှမှစိတ်ဆိုးတဲ့စိတ်ဒေါသထွက်တဲ့စိတ်ဒီအတွေးတွေဝင်လာဒါကိုသိပြီးမှသိပြီးတော့တွေးနေတွေးတယ်တွေးတယ်သိတယ်သိတယ်ဒီလိုမှတ် သိပြီမှမှန်သူကပေါ်ပြီးပြောင်းပေါ်ပြီးပြောင်းဖြစ်ဖြစ်ဖြစ်မြင်သွားရင်သူကနိုင်သွားတာပဲပေါ်လိုက်နိုင်လိုက်ပေါ်လိုက်နိုင်နောက်ကြတော့သူလုံးဝရပ်ပါသိပြီမှမှတ်ဖို့တော့ရေးကြည့်တော့တာမန်ချက်ကမမှတ်ရစိတ်ဓာတ်ဥပ္ပန္နဝိညာဝိတေတစ်ချိန်တကောင်ကကိုယ်ကိုဒုက္ခပေးတဲ့ပုံသူ့ကိုကလေးစားချေဖို့အမြဲတမ်းပြန်စဉ်းစားတယ်သူ့ကိုဘယ်လိုနှိပ်စက်အောင်သူ့ကိုပြန်ပြန်စားဘယ်လိုချေအောင်ဝိညာဝိတေခေါ်တယ် သူများဒုက္ခရောက်နှိမ့်ဆက်ဖို့အတွေးမျိုးစုံဒါကြလေဟုတ်လားသူသူကကိုယ်ဒုက္ခမပေးမြန်းဟိုလက်ရှိအရင်တော့ဒုက္ခမပေးလက်ရှိဒုက္ခပေးနိုင်တယ်အဲ့လိုကိုယ်ကထင်မှတ်နေတယ်ဒီပုဂ္ဂိုလ်နီးမျိုးစုံနဲ့နှိမ့်ဆက်ဖို့ကြိုးစားတာဝိညာဉ်ဝိတ္တဒါတွေကတော့ထင်ရှားနေတာပေါ့များသူကမြင်နိုင်တယ်သိနိုင်တယ်ပေါ့ကာမဝိတ္တဖြစ်လာရင်လည်းထင်ရှားတော့ ကလေးလေးတချို့ဆိုဟာမဆောင်နိုင်ဘုထင်ရှားသည်ကြောက်ရဝိတက်ဟောကြောက်ရဝိတက်ကဘုထင်ရှားစေစိတ်ဆိုးတာတို့ဒေါသဖြစ်တာတို့နော်ကမ္မထာဘုံကြီးတွေဘုထင်ရှားလူတွေကကြည်နေတော့ကြည်နေကွာဒေါသပြင်တိတ်တည်တာဝိညာဝိတက်ဒါတော့စိတ်ထဲကနေအညိုတေထားကလေးစားချိန်နေဒါပေမဲ့လို့ဟုတ်လားကလေးစားချိန်တာထင်ရှားလာရင်လည်းသိတာပါပဲဒါကြောင့်သူအကျံစာဝိတက်မြင်တာထင်တာတော့ တိမ်မွေ့တဲ့အနုဇာဝိတ္တ6မျိုးญาတိဝိတ္တဆွေမျိုးသားရင်းနဲ့ပတ်သက်ပြီးတွေးရင်းနော်ကိုဆွေမျိုးသားရင်းနဲ့ကိုမိသားစုရင်းနဲ့ပတ်သက်ပြီးတွေးတယ်ညီကောင်မောင်မဒီကညီကောင်မောင်မအပေါ်မှာတန်ရုံးနဲ့တိုက်ထားအမြဲတမ်းတွေးကိုယ်ကိုယ်တော့ကိုယ်ကိုယ်အကြောင်းကိုလုံးမလို့သူများအကြောင်းမှတွေးတော့ကပြန်ญาတိဝိတ္တဆွေမျိုးသားရင်းဝိတ္တ မိသားစု weekend family weekend ဒါမျိုးနော်ဒါမျိုးတွေကလည်းတရားလို့တကတော်တော်နှောက်ရှက်ဝင်နော်နှောက်ရှက်ဝင်တော့စိတ်မချတာနဲ့ဟုတ်လားပြန်ပြေးရောဒါမျိုးတွေဖြစ်တာဒါကလူတွေမှမဟုတ်ဘုန်းကြီးတို့ရဟန်းတော်တွေလည်းဒီတိုင်းပဲချိုဆရာတော်ကြီးတွေဟိုမှာရေးတာလားအထုံမင်းလည်းပြန်ပြေးကြသူ့အကြောင်းစိတ်မချဆန်လိုက်ဆရာတော်ကြီးတွေတွေ့ရရေးတာဆရာတော်လည်းဒီတိုင်းပါပဲ ဝိရိယစိတ်မချနဲ့ပြန်ပြေးတာနော်ပြန်လာတော့ဒါမျိုးတွေဖြစ်တာဒါရှင်မျိုးသားရင်နဲ့ပတ်သက်ပြီးတပည့်တစ်ပါးနဲ့ပတ်သက်ပြီးအတွေးတွေဝင်လာတာဒီဝင်လာရင်လည်းပဲသိပြီးမှမှားတယ်နော်တာမချံကလည်းမရဘူးနိုင်အောင်မှားသိပြီးမှမှရင်နိုင်ပါလေမသိဘဲနဲ့မှတ်နေတော့ဘလောက်မှမလုပ်နေဒီတွေးရရဘူးဒီတွေးတော့မှမျောပြီးတော့ အဲဒီဒီတွေးတွေးဒီလို တွေးနေရသည်ပြန်ကောင်းထင်ပြီးတော့ပုံမျောသွားတတ်တယ်ဒါသတိထားတယ်နော်အာဇနဗဒဝိတေဒီနေ့ဘုန်းကြီးတို့နိုင်ငံချင်းနေကြောင်းပြပရောက်နေတဲ့ဘုသိချပါဘောဗျာတိုင်ပြီးမြို့ရွာနဲ့ပတ်သက်တဲ့အတွေ့အကြုံတွေတရင်နာတော့လည်းတခုမှမရှိဘူးနားမထောင်မနဲ့လည်းမနေနိုင်ဒါမျိုးတွေဖြစ်တယ်အဲလိုဘာဖြစ်လဲတီတွေးတွေဝင်လာပြီကို ရရွာနယ်တိုင်းပြည်နော်ကိုနေတဲ့မြို့အဲ့ဒါမျိုးပေါ့အဲကြောင့်များများရှိတယ်များများဒုက္ခဖြစ်လေလေပေါ့ဗျာကိုတတ်နိုင်ကြပဲဆောင်းရကြအောင်ပဲအကုန်လုံးတော့ဘာမှမတတ်နိုင်ဒီစနဗဒဝိတက်ဒါကတကယ်ကိုနောက်ဆက်တာတရားတော်ဆွေမြသားခြင်းဝိတက်ဒါတွေလည်းတရားတော်တကယ်ကိုနောက်ဆက်တာပဲရှေ့ဆက်သွားလို့မရဘူးဒီတွေးတွေဝမ်းလာ ဒါသတိထားမယ်သိပြီးမှရှုမှတယ်နော်တရားရှုမှတကဒါသိသိအောင်လို့သိပြီးမှ တွေးရင်တွေးတယ်တွေးတယ်တွေးတယ်ဒီအတွေးစိတ်တွေကိုသိပြီးမှရင်ဘောပြီးဘောပြီးပြောဘောပြီးပြောဘောပြီးပြောဖြစ်ပြီးပြဒီလောက်ထိမြောင်ရှုရအဲ့လိုမြောင်ရှုနေသူကဘောပြီးပြောဘောပြီးပြောဘောပြီးပြောဘောပြီးပြောဖြစ်ပါများရင်တော့သူကနိုင်ပါလေရှုမှနောက်အမရဝိတ္တမရဝိတ္တဆိုမသေးဘူးရတွေ့တော့တယ် ယောဂဆိုရင်ဖြတ်လာပြီဟောငါမသိအောင်ဘယ်လိုလုပ်မလဲအဲမျိုးပေါ့အချို့လည်းငါအသက်ရှင်ရှင်နေဖို့မသိဖို့အေးစီချမ်းသာတဲ့လူကလည်းမသိခြင်းဘူးအာနာရှိတဲ့လူကလည်းမသိခြင်းဘူးဒါမျိုးပေါ့ဘုံကြီးတဲ့ပုဂ္ဂိုလ်ကလည်းမသိခြင်းဘူးဒါမျိုးနာမည်ကြီးတဲ့ပုဂ္ဂိုလ်ကလည်းမသိအဲ့လိုမသိဖို့ရာအတွက်ဤမျိုးဆိုတွေးရင်အာမရာဝိတက်ကောအာပဲစီးတွေဆိုင်ကောင်းမယ်ဘယ်လိုလုပ်ရင်သက်ရှင်မယ် မသိဖို့ရနေမျိုးစုံတွေးတော့ကြံစည်နာတခါဒါလည်းမရာဝိတက်ခေါ်တယ်နောက်တစ်မျိုးဒိဗေကတော့မရာဝိတက်နဲ့ပတ်သက်ဒိဗေတွေအများကြီးဖွင့်တာသိချင်းကိပြီချမ်းသာဖို့အတွက်ယူဆပင်မဆင်းရဲတာကျင့်တဲ့အကျင့်နဲ့ဆက်ဆက်သိချင်းကိမှုအတွက်သူပင်မမဆင်းရဲရဲကျင့်မယ်ဆိုလဲကျင့်တာပဲသူကမသိချင်းဘူးမသိရနေရရောက်ချင်တာအဲ့ဒါလေ အဲကြောက်စရာကောင်းတယ်နော်။ဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်တော့မှမဟုတ်ပဲနဲ့။အချင်းကင်းဖို့အတွက်ကင်းပြီးချမ်းသာဖို့အတွက်ယူဆပင်ပမာဆင်းရဲကြက်နာနိမနိမမနဲ့အကျင့်မျိုးတွေပေါ့။အမရာဝိခေပဝိတက်လို့ခေါ်တယ်။နော်အဲ့ဒါတွေတွေးပြောဘယ်လိုကျင့်တော့ရနိုင်တယ်ဒီမသေးဘယ်လိုကျင့်တော့မသေးရနေရာရနိုင်တယ်အသက်ရှင်နိုင်တယ်အသက်ရှင်နိုင်တယ်အဲ့ဒီစဉ်းစား။ ခဲခဲပင်ပန်းလည်းကျင့်နော်ချမ်းသာမဲ့ထင်သိချင်းတရားခိမ့်မဲ့ထင်ပြီးကျင့်ပြီးတော့နောက်တစ်ခုကအမရဆိုနတ်တွေခေါ်တာနတ်ပြည်ရောက်ဖို့အတွက်နတ်ဖြစ်ဖို့အတွက်ဆင်းရဲပင်ပန်းဆိုတာကျင့်တဲ့အကျင့်နဲ့အတွေးတွေဒါလည်းအမရဝိတက်ခေါ်တယ်။အော်နတ်တွေဖြစ်ဖို့ယူယူဆပြီးတော့ခဲခဲပင်ပန်းမှကျင့်ကြအထောက်တာအဲ့လိုမျိုးတွေတွေးနေတာဒီကျင့်တဲ့ပတ်သက် အမရာဝိတက်ဆိုတာကအမရာ9ဆိုတာရှိတယ်လှုပ်ချောပြောင်းနေတာတော့ဖမ်းလို့ခက်တယ်အဲ့လိုငါလိုပဲစိတ်မှာဘာယူဆမှပြက်ပြက်သားသားမရှိဘူးဟိုယူဆလို့လို့ဒီယူဆလို့လို့အဲ့လိုတစ်ဖက်သားမရဘူးတယူရတာအယူရတာတခုတည်းမရှိဘူးဟိုလိုလို့ဒီလိုလို့နဲ့ဒီလိုနေတာအဲ့လိုမပြတ်မသားရှောင်လွဲညင်းပယ်တတ်တဲ့ဝိတ္တမျိုး အမရာဝိတက်ခေါ်နေနောက်တနည်းကတော့အမရာဝိခေပဒိဋ္ဌိအယူဆတွေနဲ့ပတ်သက်မပြမသားယူဆတာပဲအာဟိုယူဆတဲ့ကောင်းလင်းတို့ဒီယူဆတဲ့ကောင်းလင်းတို့တရားကျင့်နေနဲ့ပတ်သက်ပြီးနိမာလာမှာမဟုတ်တာတွေအာဟိုကျင့်နေတဲ့ကောင်းလင်းတို့ဒီကျင့်နေတဲ့ကောင်းလင်းတို့ဟိုဟာတရားရချင်တာဟုတ်မတရားနိဗ္ဗာန်ရောက်ချင်တာဟုတ်အဲတော့ဟိုဟာလို့လို့ဒီဟာလို့လို့ဟိုဟာဆက်ဆက်တရားဆက်ဆက်လုံးတချို့ကြတော့ဟေး ခက်ခဲပင်မမကိုသွားကျင့်ဒါကိုကျင့်လိုက်တော့မတရားနိဗ္ဗာန်မညာဘုံညာရမယ်ထင်တော့အလုံးနေနဲ့ဒါတွေယောဂဝိနာတွေဖြတ်ကုန်တာမျိုးတွေနဲ့ကြာမြင်ရတာအများကြီးပေါ့နိမန်လမ်းမှာကျင့်ဖို့ရည်ကြည်ပါတယ်ဓမ္မတာလည်းကိုယ်အကျိုးရတယ်ကောင်းကျိုးရမယ်ဒီအတွေးတွေလည်းဘုန်းကြီးတို့တဏ္ဍာမှာတရားထုတ်နေဝင်တတ်ပါတယ် ဒါတော့တိမ်မွေ့နေတဲ့အတွက်အတွေးလို့မထင်ဘူးပေါ့ဗျာကိုကိုရွှေသားမြေအကြောင်းကိုရွှေမြေသားရဲ့အကြောင်းတွေးနေဒါကိုအတွေးလို့မထင်တိုင်းပြည်ကိုတိုင်းပြည်ကိုမျိုးရကိုရရဒါတွေးဒါလည်းမကောင်းတဲ့တွေးလို့မထင်ဘူးမသေးဖို့တဲ့ဤမျိုးစုံတွေးနေဒါလည်းအကောင်းတဲ့အကုသိုလ်ဝိတက်လို့မထင်ဘူးဒါတွေကတော့အကုသိုလ်ဝိတက်တွေ နောက်ပရနုဒိယတာ ပရိတန်ယုတ်တာဝိတက်သူတစ်ပါးကိုတဏှာသဖြင့်ကုညီပေးလို့ကိုနဲ့ဆက်ဆက်တွေ့တော်မူဘုန်းကြီးတို့နိုင်ငံဆရာတို့ကရောနော်ဒါနဲ့ပတ်သက်ပြီးဘယ်လိုကုညီပေးရမလဲဘာလုပ်ပေးရမလဲဒီလိုမျိုးစုံစဉ်းစားတွေးတော့နေတဏှာတဲ့ရောင်ရောင်နဲ့သူຢာကတွေဝင်နေတယ်အဲ့လိုမျိုးတွေးရင်နေကုညီပေးဖို့စဉ်းစားတာ စဉ်းစားနေတွေးနေတာနဲ့ချိန်ကုန်တာမျိုးတွေဒါတွေတရားတွေနဲ့ရှောက်တွေးနေတာကိုကဘာမှလည်းလုပ်လို့မရအောင်တွေးတာပဲရှိတယ်ဒါမျိုးတွေအဲ့ဒါတွေစဉ်းစားဟောအတ္တပြလူမျိုးတွေကအတ္တမြင်ကလူမျိုးတွေဆင်းရဲဒုက္ခရောက်နေတယ်ငါဘယ်လိုလုပ်ရမလဲဘယ်လိုလုပ်ရမလဲထိုင်ပြီးစဉ်းစားနေကြဘာမှတကယ်လို့ဖြစ်တာမဟုတ်ဒါအတွေးတွေနဲ့နှိမ့်ဆက်နေတာအကုသို့တွေးကတည်းကကိုယ့်ကိုယ်သူတော်ကတဏှာလောင်ကုညီပေးလောင်စဉ်းစားရတယ်ရှိတယ် ဒါဘယ်လိုပြောရမလဲဘယ်လိုနေရမလဲဘယ်လိုထိုင်မလဲဒါဆိုသူတို့ငါသနာပြီးကုညင်ပေးလာလေမျိုးစုံဒါမျိုးတွေးလာတယ်ရှိတယ်ဒါကတော့ပရာနုတရားဆိုတော့ဒါတော့အတ္တပရာအတ္တအတ္တဒုတိယတော့ပရိသယုတ်တော်ဝိတက်ခေါ်မှာကိုသနာခြင်းတွေးတဲ့တွေးမျိုးอ่ะနောက်တစ်ခုတွေးလာဘတက္ကာတာတိလောကပရိတန်ယုတ်တော်ဝိတက်ဒါလေးလို့ဖြစ်တော်ဗျာ ဘုန်းကြီးတွေဒါဆာစာပေစာနဲ့ရေးထားပစ္စည်းလေးလာလာပါရမှု ကိုစီပွားဖြစ်အောင်ဘယ်လိုလုပ်အောင်လဲတွေးရင်တရားထုတ်ရင်ဒီဟာဖြစ်အောင်ပစ္စည်းချမ်းသာဒါမျိုးလေးဘုန်းကြီးတွေကြပစ္စည်းလာလာပါရအောင် တွေးရင်ဘုန်းကြီးအောင်ဘယ်လိုလုပ်အောင်လဲနော်သူများကိုရိုသေးလေးဆောင်ထင်ကြီးဘယ်လိုလုပ်အောင်လဲဒါကတက်ကတော့တိလောကနာမည်ကြီးအောင် နာမည်ကြော်ကြောင်းထင်ရှားဘယ်လိုလုပ်မလဲဒါတွေမျိုးမျိုးမျိုးလျှောက်တွေးနိမလာမှတွေးတော့မဟုတ်မကောင်းတဲ့နေတွေနဲ့တွေးအာပစ္စည်းချမ်းသာငါဘာလုပ်မလဲခုံးမယ်ဆုံးမယ်တိုက်မယ်တိုက်ခိုင်းမယ်မတရားယူမယ်ဒါမျိုးယူသေးလေးစားမှုရှိအောင်လူရှိသူရှိမှသူတို့ကောင်းရအောင်ဆောင်ပြမယ်ဒါမျိုးတွေနာမည်ကြော်ကြောင်းမှုရအောင်လုပ်ပြ တချို့ကနာမည်ကြော်ကြားဖို့ရဘာလို့အလို့ဝင်မလဲမကောင်းတာလုပ်ပြီးလည်းကြော်ကြားတဲ့ပုဂ္ဂိုလ်ရှိတော့အဲ့ဒါမျိုးလေးသူကတော့ကြည်လောက်တာတော့ကောင်းသောနာမည်ကြော်ကြားရင်လည်းလောက်တာပဲတော်ရင်လောက်နေမကောင်းတဲ့နာမည်ကြော်ကြားမှုတွေဖြစ်သွားအဲ့တော့ဒီနံပါတ်5ပေါ့လာဘတကဒီလောကပရိသယုတ်တဝိတ္တေ ပစ္စည်းချမ်းသာမှုကြည်ပွားမှုဒါနဲ့ပတ်သက်ပြီးစဉ်းစားတွေးတောနေမြာယုတ်သိကိုလေးစားဖို့ကြည်ညိုဖို့ဘုံကြီးကြဒါတွေအများအားတွေးနမဲကြောကြဖို့နမဲကြောကြလူချမြောင်းဖို့ဒါမျိုးစဉ်းစားနုပညာရှင်တွေဆိုပို့ဆိုတော့ဒါပဲသူစတိုက်ဒီနာမည်ကိုထိန်းအောင်ထိန်းအောင်မလုပ်မလဲအများအားစဉ်းစားနေတရားထုတ်နေတဲ့အခါကျဒီလိုအတွေးတွေလည်းဝင်တယ် တရားထုတ်တကအများအနေကိုထင်ကြီးစေခြင်းနဲ့ကိုယ်ကိုသိမှပြုစေခြင်းနဲ့ဒီလိုတွေးတွေလည်းဝန်တတ်တယ်အနဝိညာတိပရိတန်ယုတ်တဝိတေမိမိပေါ်သူတော်ကထင်မသေးစီလို့တဲ့တွေးပေါ့သူများထင်သေးခါပြီးတော့ငါထင်မသေးအောင်ဘယ်လိုနေမလဲဘယ်လိုပြောမလဲဘယ်လိုလုပ်မလဲအမျက်မပြတ်တွေးအောင်တော့ဖြစ်တဲ့လူတွေပြည့်စည်ချမ်းသာတဲ့လူတွေအာနာရှိတဲ့ပုဂ္ဂိုလ်ထင်ပေါက် ကြော်ကြားတဲ့ပုံကိုယ်လေးသူများထင်သိကတိတ်ကြောက်တယ်အဲ့လိုပုံကိုယ်လေးပုံစဉ်းစားဖြစ်ဒါကတော့ရေပုံရပြောတာတကယ်တော့ဆိုရင်တော့ကိုယ်ထင်သေးတော့ဒီမှာကြိုက်မကြိုက်တော့တီတူရလည်းဝင်နိုင်ကိုယ်တူတယောက်ကထင်မြင်သေးတဲ့အကြည့်တွေပြောတွေဆက်ဆံမှုတွေခံရပြီအဲ့ဒါတွေးတော့တာသူထင်ကြည့်အောင်သူထင်မသိအောင်ဘယ်လိုတော့ဘယ်လိုလုပ်မလဲဘယ်လိုပြောမလဲဆိုင် ဒီအတွေ့မကောင်းတဲ့အတွေ့ကိုမျိုးဒါလည်းကိုယ်တဏ္ဍမှာပေါ်တယ်နော်ပေါ်လာရင်ဒီအတွေ့တွေမကောင်းတဲ့အတွေ့တွေကိုသိပြီးမှမှသိပြီးမှရှုမှတ်လိုက်ပျောက်သွားပါဝိရိယသဘောကဒီမကောင်းတဲ့တွေးတွေပေါ်မှာလဲတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတာအဲချိန်ပေးရွယ်ပေးလိုက်တကဒါတွေတွေးရတာပါပဲမကောင်းတာတွေးလာရင်ဒီတွေးတွေကိုပယ်ဖြောင်းပြီးပေါ့ တွေပဲဖြောင်းနေတရားတွေလည်းကိုယ်ကနာကြည့်ပေါ့ဘုရင်တို့အဲ့ဒီစိတ်ဓာတ်ဥပနာမပြောရခုတော့ဒီတွေးနေတာတွေးစိတ်တွေကိုသိပြီးမှရှုမှဒါတော့ပဲပြောကြမှာနောက်ဒါကမကောင်းတဲ့တွေးကောင်းတဲ့တွေးကအကျံစာအတွေး၃မျိုးအနုစာ6မျိုးအလုံးမကောင်းတဲ့တွေး9မျိုးပေါ့။မကောင်းတဲ့တွေးပဲသွားကြအောင် ကောင်းတဲ့တွေးကြတော့ကောင်းတာတွေကြံစီအားထုတ်ရတော့အဲ့မှာနိခမဝိတ္တနိတ္တဆရာ အနုစွန့်လွတ်တဲ့အတွေးပေါ့နိတ္တဆရာအတွေးတဲ့နော်ဟိုနိတ္တနေတဲ့အစင်ယူပါယုံနေအစင်နဲ့ပတ်သက်နိတ္တနဲ့တဝူတယောက်နဲ့ပတ်သက်ပြီးနိတ္တနဲ့ဒီအဆုံး စွန့်လို့ပေါ်တွေ့တယ်ဒီကတော့ဒီအာယုဒီတွေ့တယ်အဝဲမခံမနဲ့ပတ်စအောင်နဲ့ကောက်အောင်လုပ်လိုက်တော့မှကောက်အောင်လုပ်လိုက်တော့နှစ်သက်ဆောင်တွေ့တယ်မဝင်တော့ဘူးတစ်ခါမှဖြစ်တော့တမာရီရသွားရင်ဒီနှစ်သက်ဆောင်အောင်တွေ့တယ်လွတ်သွားတယ်နှစ်သက်ဆောင်တွေ့လို့နော်နှစ်သက်ဆောင်မျိုးမနှစ်သက်တော့ဘူးဗျာဒီမဆင်အောင်ကတ်သွားရင်တစ်ခါမှတွေ့အာဗျာဝဒဝိတ္တဆိုတိခဏခွင့်လွတ်တဲ့တွေ့တယ် တရားထုတ်လိုက်ရင်လည်းဒီအာထောဒေါသတွေမဝင်တော့ဒါဆိုအာထောဒဖြစ်တယ်ဒါမို့တရားထုတ်ရင်ကိုယ်ကလည်းတိကစိတ်ကလည်းတိကလို့ကိုယ့်ကိုတိကအထောအပြာဒါတွေ့ပေါ့တိခနိုင်မှာခွန်းလို့နိုင်ခွန်းလို့တဲ့မေတ္တာတွေ့တွေ့တာပါတတ္တဝါတွေပို့ပြုလုပ်ထားတဲ့ပုံပေါ်မှာမသိခါမယ်ခွန်းလို့မယ်ခွန်းလို့တဲ့တွေ့တွေတွေ့တဲ့မေတ္တာနဲ့နေမယ်ဆိုရင်ဒါအပြာဝတ္တဝိတ္တဖြစ်တာပါ အဝိနာဝိတ္တဆိုကရုဏာတရားနဲ့နေတာတနာကျင်တာလည်းတွေ့ကရုဏာပွားနေတာမေတ္တာပွားရင်ဒါဝရဝိတ္တဖြစ်မယ်ကရုဏာပွားရင်အဝိနာဝိတ္တဖြစ်မှာပေါ့နေခမဆိုတော့တမာရိယအောင်ပါများအထုတ်ပေါ့မဆေအောင်နဲ့ကတ်သွားရင် လောဘတွေ့တယ်မဝင်လာဘူးပေါ့ဒီမှာနေခမ၅မျိုးဆိုဣတိပါဠိရောဣတိဟုတ်ထကရာပေါ့သာမဏေတရားကိုမှာ မိတ်တာဒါလေးနဲ့မှတ်သားဖို့ရကောင်းပပိစာ ဟိုကနိခမဆိုတာနော်ဘာဖြစ်စားရဟန်းပြုတ်လိုက်ရဟန်းပြုတ်လိုက်အိမ်တော်နောက်ဖွဲ့ကနေလွတ်ပါတော့အိမ်မှာနေနေတော့အိမ်ထောင်ထဲမှာနေကြတော့မိသားစုနောက်ဖွဲ့ရှိတော့အိမ်ထောင်တာရဟန်းပြုတ်လိုက်တဲ့ကဒီအိမ်ထောင်ဆိုတဲ့အနောက်ဖွဲ့ကနေလွတ်မြောက်တာရဟန်းပြုတ်တယ်တာမဏေပြုတ်တယ်တိတ်ခါရှင်ဝတ်တယ်ယောဂီလောက်တယ် ဒီဒီအိမ်နောက်နောက်ဖွဲ့ကနေလွတ်အောင်လုပ်လိုက်တာဒါကြောင့်ယောဂီဒီမှာတော့ပပိစာလို့တောင်းတာယောဂီလည်းဒါနောက်ဖွဲ့တွေလွတ်အောင်ယုံထွက်တာပဲညာဆိုလည်းနောက်ဖွဲ့လွတ်အောင်ယုံတယ်နောက်ဖွဲ့လွတ်အောင်ယုံထွက်ပါဒီနောက်ဖွဲ့တွေနဲ့ပြောနေလိုက်ဒါတော့လက်ခံမှာခေါ်လို့မရဘူးရမ်းဖြစ်ပြီးတော့ဒီမိသားစုနောက်ဖွဲ့တွေနဲ့တပည့်နောက်ဖွဲ့တွေနဲ့ဒါလည်းနေနေတော့ဟမချဘူးပေါ့ ယောဂီဖြစ်နေပြီဒီအနောက်ဘွဲတွေပဲပြန်မချစ်ပတ်နေနဲ့ဒါလည်းနိခမမဖြစ်ဘူးအဲဒါကြောင့်ဒီမှာတော့အိမ်နောက်နောက်ဘွဲမှာလွတ်မြောက်တတ်လို့ယံဟာယံဖြစ်ဟာနိခမလို့ခေါ်တယ်နိခမလွတ်မြောက်တော့ထွက်မြောက်ပရမပရမဇာနံနိဝေနာရိကင်းမှာဇံဆိုတာရတာဘူးပရမဇာရဝိတဝိသရာပိတိဝေနာဧကကရာဟမ် ဒီဇံတရားတွေဖြစ်လာရင်နိဝရဏတရားတွေကမရှိတော့နိဝရဏတရားတွေဖြစ်နေလည်းပဲဒါကဇံတရားမဖြစ်ဘူးဗျာကာမေသနာနိဝရဏဇာဝရနိဝရဏဌိနာမိယနိဝရဏဩဒိဇကုသအဝိစေကိစ္စနိဝရဏပေါ့ဒီဝိနိဝရဏတွေလွတ်မြောက်အောင် တရားအထုရတယ်မစိတ်အာယုံပေါ့နော် အနာမနာအထုတ်တယ်အနာမနာအာယုံမှာကတ်တောင်လို့ရတယ်ကတ်သွားရင်ခုနနိဝရဏတွေးတယ်မဝင်တော့အဲ့ရနေမဝင်တော့ဘူးဆို အလင်းရောင်တွေထွက်လာအလင်းရောင်တွေထွက်လာရင်ဒါကိုခိုင်မြအောင်လုပ်ပါဒီအလင်းရောင်ဒီဝင်လေထွက်လေကိုကောက်အောင်လုပ်ရတယ်ကောက်အောင်လုပ်ပြီးတော့နောက်ပိုင်းနမိတ်တွေခိုင်မြသွားပြီးဆိုင်ကားလေးဆင်ញင်လို့ရသွားရင်ပထမဆုံးရပထမဆုံးရတယ်ဆိုတာကဒီနိဝရဏတွေကင်းနေမှာဒီဝရဏတွေကလွတ်မြောက်နေမှာရအဲကြောင့်နိဝရဏတရားတို့မှာလွတ်မြောက်တတ်သောကြောင့်ပထမဆုံးလည်းနိခမလို့ခေါ်ရမယ် နောက်တစ်ခုကနိဗ္ဗာန်ကိုလည်းနိခမတခါတရားအလုံးကလည်းလွတ်မြောက်နေလို့နိဗ္ဗာန်ဟာနိခမလို့ခေါ်တယ်နိဗ္ဗာန်ဘုံရတော့နိဝါဏတဏှာမှလွတ်မြောက်လို့တဏှာတွေမဟုတ်ပါဘူးကိလေသာအလုံးဖြစ်တဲ့ပြတ်တဲ့တရားအလုံးမှာလွတ်မြောက်နေတဲ့တရားနိဗ္ဗာန်ပြီးတော့အဲ့ဒီနိဗ္ဗာန်လည်းအလုံးစုံသင်္ကလာတရားတွေမှာလွတ်မြောက်နေတဲ့အတွက် နိဗ္ဗာန်နိက္ခမလို့ခေါ်ရတယ်။နောက်တစ်ခုကတော့ဗာလဲဝိပဿနာဝိပဿနာကိုလည်းနိက္ခမခေါ်ဝိပဿနာရှုတယ်ဆိုတာကဘယ်တရားတွေဒီယုံနာတရားတွေပေါ့အိဋ္ဌဒုက္ခအနတ္တအတုပမြောင်ရှုမရှုဘဲနဲ့နေလို့ရှိရင်ဗာပြက်လေဒီယုံနာတရားတွေပေါ့မြဲတယ်ထင်တယ်ဘယ်တော့မှမသေးတော့ဘူးအဲလိုထင်တော့ ချမ်းသာတယ်ထင်တယ်ဒီခန္ဓာကိုယ်ရနေ။ဩဒီပစ္စည်းပစ္စည်းဒီသားသမီးတွေရနာချမ်းသာတယ်ထင်တာ။ဒီအတ္တကောင်ဝိညာဉ်ကောင်လေးငါတို့ကယောက်ျားမိန်းမထင်တယ်အတ္တကောင်ဝိညာဉ်ကောင်ထင်တယ်ဒီခန္ဓာကိုယ်နှစ်သက်စရာလို့မြင်တယ်။ဒီလိုဝိပဿနာရှုတဲ့အခါကျတော့ဒီယုံနာတရားတွေနေသသဘောဒုက္ခသဘောအနတ္တသဘောတွေမြင်လာအတုပသဘောတွေလည်းမြင်လာမြင်သွားတဲ့အတွက်ကြောင့်မို့နေသဒုက္ခအတ္တသူပ ရှုတတ်တဲ့အကုသိုလ်တရားတို့မှာလွတ်မြောက်တတ်လို့ဝိပဿနာနိခမလို့ခေါ်ရတယ်။နောက်ပြီးတော့ဒီတော့ဒီမှာဒီပါဠိတွေတိုင်ရှင်းတာတဗေပိကုသလာဓမ္မနိခမန္တိပောက်စရိဒီလိုထင်တာကုသိုလ်တရားခုနကဘောကတရမဇံဆိုလဲကုသိုလ်ဆန်ရှိတာပဲ။ဝိပဿနာတွေကလည်းကုသိုလ်တွေရှိတာ။ အဲဒီကဗရမဇံပြောအောင်လို့ဗရမဇံကပြီးသွားဗရမဇံကုသိုလ်ပြီးသွားဘာကြီးကျန်တယ်ဒုတိယဇံကုသိုလ်တွေကျန်တယ်ဒုတိယဇံတတိယဇံသုတ္တဇံပြည့်စုံတဲ့လိုက်ကုသိုလ်တွေကျန်သေးတယ်မက်ကုသိုလ်တွေကျန်သေးတယ်ပေါ့ဒီဒီတရားတွေလည်းနိခမခေါ်တယ်ဘာဖြစ်လို့လဲဆိုဒုတိယဇံတတိယသုတ္တဇံပြည့်စုံတဲ့ဒီတရားတွေနိဝရဏတွေကင်းတယ်နိဝရဏတွေကလွတ်မြောက်မက်ကုသိုလ်ကြကိလေသာတရားတွေ လွတ်မြောက်ကိလေသာလုံးဝပယ်လိုက်တာကိလေသာလုံးဝလွတ်မြောက်ဆိုလိုတာနိဝရဏတရားကိလေသာတရားတွေလွတ်မြောက်နေတဲ့အတွက်ဒုတိယဆန်စားတဲ့ကုသိုလ်တရားတွေမဲ့ကုသိုလ်တရားတွေလည်းနိခမလို့ခေါ်နိုင်ပါတယ်ဒီလိုမဲ့သွားပြီအဲ့တော့အောက်ဆက်ကြည့်အောင်နော်ဇန်တရားနဲ့ဝိညာဉ်အလုံးဝိပဿနာ ရှုသင်မရှုသင်ဒါလေးမှတ်ထားမယ်နော် ဇန်ဇန်ဆိုတာကဒီမှာကြည့်လိုက်ပေါ့နော်ဝိတက်ဝိတက်ဝိဇာရာပီတိဝေနာဧကဂရာနော်ဒီဒီဒါကြတော့ဟိုဟိုတကယ်ဇန်ပိုင်းကိုသွားကြည့်ရမယ်နော်အကုသိုလ်ဇန်နေမစင်စားတော့အနာဘာနာ ရှုမှတ်လိုက်တယ်အနာဘာနာရှုမှတ်လိုက်တဲ့အခါကျတော့ဒီဝိတဝိသရာပိတိဒုက္ခဧကဂရာနမိတ်တွေအနာဘာနာရှုမှတ်လိုက်တဲ့နမိတ်တွေပေါ်လာ နမိတ်တွေကိုခံမြအောင်လုပ်မယ် ခံမြောက်လုပ်ပြီးတော့ဟုတ်လားနှလုံးသားဖတ်ကလေးကြည့်တော့ဒီဆိုင်ငါလေးတွေတွေ့ရပြီဆိုင်ငါလေးတွေ့ရပြီဆိုရင်ဒီဝိတဝိဇာတပိတိသူဝေဒနာဧကတာဆိုင်ငါ၅ပါးလုံးတွေ့ရင်ဒါပရမဇံလို့ခေါ်တာပေါ့ဗျာအဲပရမဇံမှာကြတော့ဒီဝေဒနာအနေနဲ့ပြောရင်ဝိတဝိဇာတပိတိဒုက္ခပေါ့သောမနတောဒုက္ခလို့သုံးတာဧကကရာပေါ့ နောက်ဒုတိယဇာညာဝိတဝိစာရဏပြုတ်ပီတိဒုက္ခဝေနာဧကကရာပေါ့ဒုတိယဇာမှာလည်းဒုက္ခဝေနာတတိယဇာမှာလည်းအဲဒုက္ခဧကကရာပေါ့နော်စရုပ်ကအနေနဲ့ပြောတယ်ဣသမဇာမေဒုံဘောသုဒ္ဓဇာမုခဥပက္ခဧကကရာတာအဲဇန်တရားတွေမှာကအဲကြည်လိုက်လို့ရှိရင် ပရမဇံဒုတိယတတိယသုဒ္ဓဇံဒါမှမဟုတ်သရုပ်ကအနေနဲ့ပြောမှာပရမဇံဒုတိယတတိယဇံတိအောင်ကဒုက္ခဝိနာပါသုဒ္ဓဇံကြောင့်ဥပေက္ခဧကဒုက္ခဝိနာမပါဘူးဇံတရားတွေကငကိုတွေကဇံတရားတွေရသွားပြီနော်ဇံတရားတွေရအောင် ရှုတဲ့ဘက်ကဇံတရားဟိုဘက်ဝိပဿနာပြန်ရဇံစိတ်စိတ်တိတ်တွေပဲဝိပဿနာရှုတာပြီးတော့ဇံတရားတွေကိုဝိပဿနာရှုမယ်ဆိုရင် သူ့ငကိုရှိတာကကိုကဒုက္ခဝိညာရှိမှရှိတယ်ဒုက္ခဝိညာဉ်နဲ့ဝိခဝိညာဉ်ရှိတယ်အဲကြောင့်ဒုက္ခဝိညာဉ်ရှုဖို့မလိုဘူးဒုက္ခဝိညာဉ်ရှုတယ်ဆိုတာကဒီဇန်တရားတွေမရသေးတဲ့ပုဂ္ဂိုလ်ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်ကတော့ဒုက္ခလည်းရှုရဒုက္ခဝိနာလည်းရှုရမယ်ဒုက္ခဝိနာလည်းရှုရမယ်ဝိခဝိနာလည်းရှုရဒါပေမဲ့ဒီကုမှတ်ထားဖို့ရာကဇံမြာပဲနဲ့ဝိပဿနာရှုမယ်ဆိုရင်ဒုက္ခဝိနာရှုရင်ဒုက္ခဝိနာဘာမြောင်ရှုရမလဲ ဒါလေးလေးလာတော့ဇံရသွားပြီဇံတရားကိုဝိပဿနာရှုကျင်တဲ့ပုဂ္ဂိုလ်များကြဒုက္ခဝိနာနဲ့ဥပက္ခဝိနာရှိဒီဒုက္ခဝိနာကိုဘာမြောင်ရှုမလဲနောက်ဥပက္ခဝိနာကိုဘယ်လိုရှုရမလဲဒါလေးတွေလေးလာထောက်လို့ရပေါ့နော်ဒုက္ခဝိနာကြတော့ဒုက္ခမြောင်ရှုရမယ်ဒါမျိုးပြောသွားတယ်အာမင်ဒုက္ခဝိနာကြချမ်းသာချမ်းသာတော့နှစ်သက်နေတတ်တယ် နှစ်သက်နေတော့ဒါကိုဒုက္ခမြောင်ရှုရဒုက္ခမြောင်ရှုတော့ဘယ်လိုရှုမလဲဒီချမ်းသာတဲ့သဘောလေးပေါ်ပြောက်ဖြစ်ပြီးပေါ်ပြောက်ဖြစ်ပြီးဒါလေးမြောင်ရှုရရှုရင်ရှုရင်တော့ပေါ်ပြောက်ဖြစ်ပြီးဖြစ်ဖြစ်နေတဲ့ဒီဒုက္ခဝနာလေးကတကယ်တော့ကြတော့ဆင်းရဲခြင်းတစ်မျိုးပဲလို့ဒီလောက်ထီအောင်မြောင်ရှုရအဲ့လိုဒီဒုက္ခဝနာလေးကိုဒုက္ခမြောင်ရှုလိုက်ရင်ဒီဒုက္ခဝနာကျော်သွားတယ်အဲ့ရနေဝိပဿနာဉာဏ်နဲ့စဉ်စဉ်တက်တက်တက်တက် ေခါရုပ္ပခညာလောက်ရောက်တော့ေခါရုပ္ပခညာလောက်ရောက်သွားတဲ့အခါကျဥပ္ပခဝိညာတွေ့ဒါဝိပဿနာပိုင်းကျတော့ဉာဏ်အနေနဲ့သွားဝိပဿနာဉာဏ်ဖြစ်အောင်ရှုရဒီဥပ္ပခဝိညာကျတိမ်မွေ့နေတာဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဒုက္ခကြတော့လေချမ်းသာမှုကထင်ရှားနေတယ်ဒုက္ခဝိညာဆိုဆင်းရဲမှုကထင်ရှားနေထင်ရှားနေတော့ရှုမှတ်လို့ကောင်းမထင်ရှားတဲ့ဥပ္ပခဝိညာကျတော့ရှုမှတ်လို့မကောင်းဘူး အဲ့ဒီနေရာမှာအများကြီးလဲနေတတ်တယ်ပေါ့ဗျာယောဂီများဆိုလဲနေတတ်အဲ့ဒီဟာကိုခွန်ကြီးကဉာဏ်ဉာဏ်ပေးနေတာပါလေဆိုတော့အဲ့ဒီချိန်ကာလမျိုးဆိုကိုကဒီမှာဘာကမ္မဋ္ဌာန်းရှုနေရလဲဘာရတ္တကိုရှုနေရလားဘာကိုရှုနေရအဲဒီကကမ္မဋ္ဌာန်းကိုဒါပဲကတ်နေအောင်ကြိုးစားအဲဒီကကမ္မဋ္ဌာန်းကမထင်ရှားလို့ထင်ရှားလိုက်နေအဲ့ဒီ ထင်ရှားရအောင်လဲရှုမှတ်ရင်လည်းဒီကမထင်ရှားဖြစ်သွားမှာကြားရအောင်လိုက်တယ်ရှုမှတ်ရှုမှတ်နဲ့တိမ်မွေ့တော့အရှုခက်တော့တခါတခြားနဲ့အာယုံလိုက်ပြန်အဲ့ဒီအာယုံလေးရှုမှတ်ရင်လည်းတိမ်မွေ့သွားပေါ်မြအောင်တယ်လို့လိုင်းလိုင်းတယ်လို့နဲ့ရှေ့မရောက်တော့ဘူးပြလဲနေတတ်တယ်ဘုဒ္ဓံဘုဒ္ဓတော်ပတ္တတိဒီလမ်းညွှန်မှုလေးတွေကြောက်မှာပါကပ္ပဋ္ဌာန်းဆရာကြီးအများဆုံးမင်းနဲ့တရားဒါကအောက်ပိုင်းဉာဏ်တွေကတော့ ထင်ရှားရာရှုလို့ကောင်းတယ်ဒီထပ်ပိုင်းညာတေခါရုပ္ပကညာညာထင်ရှားလိုက်ရှုနေတော့ရှေ့မသွားတော့မတိုးတက်တော့ဘူးဒါလည်းပဲလဲနေတော့ဒီဝေဒနာကိုပဲဥပ္ပခဝေဒနာကိုပဲရှုရမယ်ကိုကအဓိကရှုနေတဲ့ကမ္မထာဘာကမ္မထာလဲဒီကမ္မထာမယ်ဒီကမ္မထာအရဘလောက်ပဲတိမ်မွေးလို့နေနေကတ်နိုင်အောင်ဒါရှုမှကိုကမရှုမှတိုင်ကမ္မထာဆရာနဲ့တိုင်မြင်ရမယ်ဆွေးနွေးရမယ် သူညွှန်ကြားချက်တိုင်လိုက်နာဒီဥပိ္ပခဝေနာကိုတော့ဘုရားပါမိတ်နာအတုကမတုခဝေနာအနိစ္စတောတတဘာဒီထင်ရှားမထင်ရှားတဲ့တိမ်မွေ့နေတယ်နော်တိမ်တိမ်မွေ့မွေ့လေးလှုပ်လှုပ်လေးဒီလောက်ပဲတွေးတယ်အဲ့ဒီသဘောတရားလေးပေါ်မှာစိတ်ကဆွဲမြဲနေတတ်တဲ့သင်္ခါရပကညာရင်အဲ့ဒီလှုပ်တဲ့သဘောတရားလေးကိုပေါ်ပြီးတော့ဖြစ်ဖြစ်ပြည့်မြဲအောင်ရှိပါဒါတော့ဘုရားဓရဘတ်တော်မှာလို့မိတ်တယ် ရှင်သာရိပုတ္တရာရှင်မြတ်ကြီးကတော့သူယဟန္တာဖြစ်တဲ့အကြောင်းကိုပြောသွားတယ်ထေရပါဠိထဲမှာကျဒီဥပိ္ပခဝေနာကို အနတ္တသဘောမြင်ရှုကိုပြင်းလို့မဖြစ်ဘူးကိုပြင်းလို့ဖြစ်နေသဘောလေးပါလားဆိုတော့မြင်ရှုအဲ့ဒါဆိုရင်ဒီဝေနာသဘောတရားမြင်သွားပြီကြော်သွားပြီပညာပညာဝင်သွားနိုင်တာပေါ့နော်အဲ့ဒီလိုရှုအောင်အဲ့လိုရှုမှတ်နေအောင်ကြိုးစားအောင်နော်ဒီနေ့ဒီလောက်နဲ့တော်ကြမယ်ဒီနေ့ ဟောပြောဆွဆုံးပါရဲ့တရားများကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအလုပ်နိုင်ကြသဖြင့်နိုင်ညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုံကုံများဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဘုရား။သာဓုသာဓုသာဓုပါဗျာ။ဆရာတော်ဘုရားလှူ